ခန်းကြီး46အငယ်1မှ4ထိုအခါဣဒရီလာသည်မိမိဥစ္စာရှိသမျှနှင့်တကွခရီးသွား၍ဘေရရှေဘအရတ်သို့ရောက်လျင်မိမိအဖဣဇက်၏ဖျားသခင်အားရစ်ပူဇော်ခြင်းကိုပြုလေ၏ညအခါဗျာဒိတ်တော်အားဖြင့်ဖျားသခင်ကယာကုပ်ယာကုပ်ဟုခေါ်တော်မူလျင်ယာကုပ်ကအကျွန်ုပ်ရှိပါသည်ဟုလျှောက်လေ၏ဒါဝရဖျားကလည်းငါသည်ဖျားသခင်ဖြစ်၏ သင်အဖ၏ဖျားသခင်ဖြစ်၏အဲဂုတုပြည်သို့သွားမည်အခွင့်ကိုမစိုးရိမ်နှင့်ငါသည်ထိုပြည်၌တင့်ကို လူမျိုးကြီးဖြစ်စေမည်အဲဂရုပြည်သို့တင်နှင့်တူငါသွားမည်တဖန်ငါဆောင်ခဲ့ဦးမည်ယောသတိမိမိလက်ကိုတင်ဤမျက်စိပေါ်မှတင်ရလိမ့်မည်ဟုမိန်တော်မူ၏အငယ်ငါမှခုနှစ်တဖန်ယာကုပ်သည်ဘေရရှေဘအရမှထွက်၍သူစည်းစရာဖို့ ဖာရောမင်းပေးလိုက်သောလှဲတို့ဖြင့်ဤဒေလာဤသားတို့သည်အဖမဆ၍မိမများနှင့်သူငယ်များတို့ကိုဆောင်လျင်ခန္ဓာပြည်၌ရသောတရိษံများနှင့်ဥစ္စာများကိုလည်းယူ၍အဲဂရုပြည်သို့တွားကြ၏ယာကုပ်သည်ကိုယ်တိုင်မှဆ၍သားသမီးမြေဒီဟုသောအမျိုးအနွယ်အပေါင်းတို့ကိုအဲဂရုပြည်သို့ ဆောင်တွားလေ၏အငယ်ရှမှ၁၈ အဲဂုတုပြည်သို့ရောက်သောဣဒရေလသားတို့၏အမိကားယာကုပ်နှင့်သူ၏သားများသားဦးရုဘင်ရုဘင်သားဟာနုဖာလုဟေဇယုံကာမိရှိမောင်သားယေမွေလယာမိန်အောဟတ်ယာခိန်ဇောဟာခါနန်အမျိုးမိမဤသားရှောလလေဝိသားဂေယရှုံကောဟမေရရိယူဒတာအေယ အောနန်ရှေလပါရက်ဇာရထိုသူတို့တွင်အေရနှင့်အောနန်သည်ခါနန်ပြည်၌တည်တည်ပါရက်သားဟေဇယုန်နှင့်ဟာမူလဣဒခါသားတောလဖူဝါယောဘရှိမရုံဇာဘူးလုံသားတရက်အေလုံယာလီလဤသူတို့ကယာကုပ်မယားလေအာသည်ပါဒနေရန်အရက်၌ဖွာသော သားဒီသမီးဒီနန်နှင့်တကွသားသမီးပေါင်း33ဂတ်တာဇီဖြုံဟဂိရှုနိအေဇဘုံအေရိအယောတိအယေလိအာရှာတာယိမနဣရှဝါဣရှဝီဘေရိယနမစေရဒီဘေရိယတာဟေဘာနှင့်မာလချေလာဤသူတို့ကလာဗန်ဒီ သမီးလေယာအားလက်ဖွဲ့သောယာကုပ်မယားဇိလပဖွာသောတာဒီဘောင်16အငယ်19မှ29ယာကုပ်မယားယာခေလသားယောသန်နှင့်ဗင်ယမိန်အေဂရုပြည်၌အောနာမြို့၏ယေပရောဟိတ်ပေါတိဖေရသမီးအာတနတ်တွင်ယောသန်နှင့်ရသောသားမနာရှေနှင့်အေဖရိဗင်ယမိန်သားဘေလဘေခာ အာရှဗေလဂေရနေမန်အေဟိယောရှမုပိန်ဟုပိန်အရဒတ်ဤသူတို့ကယာကုပ်မယာယာခေလဖွာသောတာဒီဘောင်း14ဒန်တာဟုရှိနတလိတာယာဇေလဂုနိယေဇာရှိလင်ဤသူတို့ကလာဗန်ဒီတမိယာခေလအားလက်ဖွဲ့သောယာကုပ်မယာ ဘိလဟံပွားသောတာဒီပေါင်းခုနှစ်ယာကုပ်ချွေးမများကိုမဆိုဘဲယာကုပ်မှဆင်းသက်၍သူနှင့်အတူအဲဂရုပြည်သို့သွားသော လူပေါင်းက66ယောက်သည်အဲဂရုပြည်၌ယောသရနှင့်သောသားနှစ်ယောက်ရှိ၏တို့ဖြစ်၍အဲဂရုပြည်သို့ရောက်သောယာကုပ်၏အမျိုးသားပေါင်းက80သည်အငယ်28မှ34 ယောသထံသို့ဂေါရှင်ပြည်ကိုတွားစေခြင်းဟာယူဒာကိုအရင်ဆေလွတ်ပြီးမှဂေါရှင်ပြည်သို့ရောက်ကြ၏ယောသသည်ယထာကိုပြင်၍အဖဣဒရေလကိုခရီးဥချိုပြုခြင်းဟာဂေါရှင်ပြည်သို့တွား၍အဖရှိသို့ရောက်တော့အဖ၏လက်ပင်ကိုဖက်လျက်ကြာကြာငိုလေ၏ဣဒရေလကလည်းယခုငါသေးပါစေတော့တေဤမျက်နာကိုငါမြင်ရပြီ င်သည်အသက်ရှင်သေး၏ဟုယောသပ်အားဆိုလေ၏။ယောသပ်ကလည်း၊ဖာရောမင်းထံသို့ကျွန်ုပ်သွားဦးမည်။ခါနာန်ပြည်၌နေသောကျွန်တော်အစ်ကိုများ၊ကျွန်တော်အဘ၏အိမ်သားများတို့သည်ကျွန်တော်ထံသို့ရောက်ကြပါပြီ။ထိုသူတို့သည်သိုးထိန်းဖြစ်ကြပါ၏။သိုးနွားတို့ကိုမွေးသောသူဖြစ်ပါ၏။ သူတို့တိုးနွားမှဆ၍ရှိသမျှတို့ကိုဆောင်ခဲ့ကြပါပြီဟုရှောက်မိနောက်တခါတင်တို့ကိုဖာရောမင်းခေါ်၍တင်တို့သည်အဘယ်သို့လှုပ်ဆောင်တတ်သည်ဟုမေးတော်မူလျင်ကိုရောကျွန်တို့သည်ဘိုးဘေးနှင့်တကွငယ်သောအရွယ်မှဆ၍ယခုတိုင်အောင်တိုးနွားတို့ကို မွေးသောသူ ဖြစ်ကြပါ၏ဟုရှောက်ရမည်တို့ဖြစ်၍ဂောရှင်ပြည်မှနေသော အခွင့်ကိုရကြလိမ့်မည် တိုးရင်းဖြစ်သောသူကိုအေဂုတ်ထုလူတို့သည်ယွန်ရှာတတ်ကြ၏ဟုအကိုများအဖ၏အိမ်သားများတို့ကိုပြောဆို၏